အတဝေကရာအတဝေခရာအတောကုံရာအရဟတခုကိုအပတ္တောမရောက်သေးသမျှနဝိတတမပါရိတတရာရာခြင်းတို့မရောက်စေရစိတ်ချလက်ချမနေပါနဲ့အာသောကုံခံယဟန်ယဟနာမဖြစ်သေးသမျှတော့စိတ်ချလက်ချမနေနဲ့တဲ့ယဟနာဖြစ်ပြီးမှပဲစိတ်ချလက်ချနေရမယ်တဲ့ယဟနာဖြစ်ပြီးဆိုလို့ရှိရင်ပြိဋိဘံမစံသေးခင်တော့ရုပ်ဆင်းရဲနာဆင်းရဲအဲရုပ်ဆင်းရဲတွေ့နေရသေးတာပေါ့လေယုတ်တရားတွေရဲ့ဖြစ်မှုပြမှုနံတရားတွေရဲ့ဖြစ်မှုပြမှုတွေသိနေရတယ် သို့တော်လည်းပဲအဲ့ဒီအခါမှာတော့ဒါဖြစ်မှုဖြစ်ပြီးပြတ်တယ်နဲ့မမြဲတဲ့သဘောတွေပဲလို့ညာထဲမှာအများအားထင်မြင်နေတယ်ဆိုတော့ဒါတွေနဲ့ဒီဖြစ်မှုပြတ်မှုတွေနဲ့ပတ်သက်လို့တော့ဆင်းရဲမှုမရှိတော့ဘူးပေါ့ကိုယ်ဆင်းရဲကတော့ရှိသေးတာပဲမရှိဘူးလားကိုယ်ဆင်းရဲကတော့ရှိသေးတာပဲအဲရဟဘရဟနာဘောကပြိဋိဘာစာမီဆိုတော့ရဟနာဘောကနေပြိဋိဘာစာမီဆိုတဲ့အခါကျတော့ဘဝတည်ဖြစ်သေးလားရုပ်တည်နံတည်ဖြစ်သေးလားဆင်းရဲတွေ့ရအောင်မလား မတွေ့ရတော့ဆင်းရဲမတွေ့ရတော့အဲ့ဒါကိုမြတ်စွာဘုရားရည်ရွယ်တယ်အဲ့ဒါလို့နောက်ဆုံးဖို့ဖြစ်တဲ့အရဟတဖို့မရောက်သေးသမျှတော့တော်လောက်ပြီလို့စိတ်ချလက်ချမနေပါနဲ့ဆင်းရဲတွေကနောက်ကကတ်လိုက်နေတာတဲ့အဲ့ဒီသဘောတွေမမြင်ကြဒါကြောင့် သီလလောက်သာပြည့်စုံတာနှင့်ဝမ်းသာရှင်ပြစိတ်လက်ချအာရ၍လည်းမနေနှင့်ဒါနလောက်သာပြည့်စုံတာနှင့်ဝမ်းသာရှင်ပြစိတ်လက်ချအာရ၍လည်းမနေနှင့်တမာတိလောက်သာပြည့်စုံတာနှင့်ဝမ်းသာရှင်ပြစိတ်လက်ချအာရ၍လည်းမနေနဲ့အောက်မဲ့လောက်သာပြည့်စုံတာနှင့်ဝမ်းသာရှင်ပြစိတ်လက်ချအာရ၍လည်းမနေနဲ့မြတ်စွာဘုရားအလိုတော်ကြအောက်မဲ့ဆိုတာ သောတပတ္တိမဲတဂရဂါမိမဲအနာဂါမိမဲအောက်မဲ့သုံးမဲ့အောက်မဲ့သုံးမဲ့ရယုံနဲ့လည်းပဲစိတ်ချလက်ချမနေပါနဲ့တဲ့အထက်ဆုံးမဲ့ဖြစ်တဲ့ဗာမဲ့ကိုရမှလည်းအရဟတမေရမှအရဟတမေရမှအဲ့ဒါအရဟတမေကို ထိတ်ဆုံးမဲ့အခမေကလို့ခေါ်တယ်ထိတ်ဆုံးမဲ့ပဲသူမရှိတော့ဘူးတဲ့အခမေကအရဟတမေကရပါမှ ဝန္တာရှင်ပြစိတ်လက်ချအာရနေလေသင်အရဟတမေကိုရမှသာလဲဝန္တာရှင်ပြစိတ်ချလက်ချနေပြီတော့တဲ့ဒါပေမဲ့တချို့များအဲ့ဒါတွေသဘောမပေါက်တဲ့အခါကျတော့ငငယ်နဲ့လည်းပဲတရားအထုတ်ဖို့ငငယ်ရွယ်ရလည်းတရားအထုတ်ဖို့စိတ်မကူဒုတိယအရွယ်လည်းတရားအထုတ်ဖို့စိတ်မကူတတိယအရွယ်လည်းတရားအထုတ်ဖို့စိတ်မကူစတုထအရွယ်လည်းစိတ်မကူ ဘယ်အခါမှကုသလဲခေါင်းနဲ့ရောက်တော့လဲစိတ်မကူဘယ်အခါမှကုသလဲတွင်းနဲ့ရောက်တော့လဲစိတ်မကူဘယ်အခါမှစိတ်ကူသလဲနောက်ဘဝကျတော့ကူသလားမကူဘူးအဲဒီဘဝကမှစိတ်မကူလို့အာမထုတ်ခဲ့ဘူးဆိုလို့ရှိရင်သူ့အတွက်ပါရမီဖြစ်ပါမလားလို့ပါရမီဆိုတာဘဝတိုင်းဘဝတိုင်းမှာပြုလုပ်တာကိုပါရမီခေါ်တာပဲအရင်အရင်ဘဝတွေကပြုလုပ်ခဲ့တဲ့ လုပ်ငန်းအခန်းအခန္ဓာကိုပဲပါရမီလို့ခေါ်တာအဲ့တော့ဒီဘဝမှာမှအထောက်မှုလုပ်ငန်းအခန္ဓာမရှိဘူးဆိုလို့ရှိရင်လာမယ့်ဘဝကိုလောက်ပါမလားမလောက်ပါဘူးတကယ်လို့ဒီဘဝမှာလောက်ခဲ့တဲ့အလုပ်အထုတ်ခဲ့တဲ့လုပ်ငန်းအခန္ဓာရှိရင်လာမယ့်ဘဝဆိုလို့ရှိရင်တရားသားတော်တော်တက်အောင်သူအာမထုတ်ပေဘူးလားတကယ်လို့တမက်တဖို့မရတော့မှအဲ့ဒီဘဝမှာတရားသားတော်တော်တက်အောင်သူအာထုတ်တဲ့ပါရမီရှိသွားပြီဆိုလို့ရှိရင်ဟိုဘက်ဘဝမှာသူတမက်တဖို့မရနိုင်ဘူးလား ရနိုင်တယ်အခုတော့အဲ့လိုမဟုတ်ဒီဘဝလည်းမထုတ်ဟိုဘဝလည်းမထုတ်ငငယ်တုန်းကလည်းအေးတို့ငယ်သေးတယ်မလို့သေးပါဘူးသေမင်းနဲ့အဝေးကြီးဟောသေမင်းကငယ်တယ်လို့မြန်မခေါ်ပဲနေလားမနေဘူးတဝရဒါရာဇေဝဥဒ္ဒစယေဘလာယေစပဏိတာတဗ္ဗေမစ္စုပရာယန္တိတဗ္ဗေမစ္စုပရာယနာတဗ္ဗေမစ္စုဝတယတိတဗ္ဗေမစ္စုပရာယနာ ဒါရာဇေဝငယ်သောသူတို့သည်၎င်းဝုဒ္ဓဇေဝအသက်ကြီးသောသူတို့သည်၎င်းသူတို့သူတို့သည်တော်၎င်းဘာလာစလူမိုက်တို့သည်၎င်းပဏိနာစပညာရှိတို့သည်၎င်းဣတိဤတို့ဧတေတဗေဤလုံးစုံသောပုဂ္ဂိုလ်တို့သည်မစ္စုဝတံယန္တိတေမိအလိုနိုင်ငံတို့ရောက်ကြရကုန်ဤတပ်ဘေဝအလုံးစုံတို့သည်သာလင်မစ္စုပရာယနာတေမင်းသာလင်လေလျောင်းသာရှိရကုန်ဤငယ်တဲ့ပုဂ္ဂိုလ်တွေလည်းသိရတာပဲကြီးတဲ့ပုဂ္ဂိုလ်တွေလည်း သိရတာပဲတဲ့လူမိုက်တွေလည်းသိရတာပဲတဲ့ပညာရှိတွေသူတော်ကောင်းတွေလည်းသိရတာပဲတဲ့ဘယ်သူမှမသိရတဲ့ပုဂ္ဂိုလ်မရှိဘူးတဲ့မြတ်စွာဘုရားကအဲ့ဒါလိုသိရတာမှာတဲ့သိခြင်းတရားဆိုတာသိလင်းမြန်တာပဲတဲ့သိလင်းမြန်တာဆိုတော့ဒီ600တရားရရမယ်ဒီဥပဒနာလုပ်ငန်းယုတ်တရားနန္တရားရသဘာဝတွေသိအောင်လုပ်ရမယ်လုပ်ငန်းကိုအခုချက်ချင်းလုပ်လိုက်စမ်းပါအခုချက်ချင်းလုပ်တဲ့လက်ပြန်ကြမှလုပ်မယ်ဆိုလို့ရှိတော့ဒီနေ့ကိုက အခုရှိရင်ရှိပေမဲ့လို့ညကြရှိခြင်းမှရှိတာတဲ့ဘာဖြစ်လို့တော့အဲညကြသိရင်သိသွားတာတဲ့အဲ့သိပြီဆိုလို့ရှိရင်မလုံနိုင်ဘူးအဲ့လိုဆိုလို့ရှိရင်တော့ဟိုဘက်မှာဒုက္ခတိဘဝဆင်းရဲအောင်အကြတာယမေကေနဒိဋ္ဌန္တိပါတောဒိဋ္ဌဘုဟုဇနာပါတောဒိဋ္ဌာနဒိဋ္ဌန္တိပါတောဧကေနဒိဋ္ဌန္တိတာယဒိဋ္ဌဘုဟုဇနာ တာယံညနေကြအခါ၌ဒိဋ္ဌာတွေ့မြင်ရကုန်သောဧကေချူသောပုဂ္ဂိုလ်တို့ကိုပါတော်နာနဲ့အခါ၌နာဒိဋ္ဌာနိမတွေ့ကြမမြင်ကြရကုန်ညနေပိုင်းညပိုင်းမှာတွေ့ရသေးတယ်တဲ့အဟိုလူမနေ့ညနေရလေမနေ့ညစကားပြောခဲ့ရသေးတာအဲ့ဒါတရားစကားတွေပြောခဲ့ရတယ်ဒါမှမဟုတ်ရစကားရွာစကားသမဝါယမစကားဒါတွေပြောခဲ့ရသေးတာအေးအေးဆေးဆေးဟောဒီမနေ့ तू မရှိတော့ဘူးဆိုပါလား နေမြင်ညပြောက်ညမြင်ရတယ်လည်းပဲနေကြတော့လည်းပျောက်ချင်းပျောက်သွားတာပဲတဲ့ဘာတော်နာနဲ့အခါ၌ဧကေအချူသော ပုဂ္ဂိုလ်တို့ကိုဒိဋ္ဌာတွေ့မြင်ရသေးကုန်၏ဒေနာနဲ့အခါတို့ကတွေ့လျက်သေးတဲ့သူတို့သည်သာယာညံ့နေကြအခါကျသောနာဒိဋ္ဌာနိမတွေ့ရကုန်လကားမနေ့တုန်းကအဲ့လိုတွေ့ကြရသေးတယ်ဘယ်နေရာဘယ်အစည်းအဝေးမှာလေအဲ့တုန်းကတွေ့ရဟော तू မရှိဘူးဆိုပါလားဩတကယ် အကောင်းကြီးကနော်ဖြစ်မှဖြစ်ရလေဘယ်တရားကမြန်တာလဲဒီရင်တရားမြန်နေတဲ့ဒီနေ့တဲ့ဒီနေ့တစ်စက္ကန့်နဲ့တစ်စက္ကန့်သင်ချိုင်းသွားနေကြတယ်သင်ချိုင်းသွားရင်ကသင်ချိုင်းသွားတဲ့လမ်းပေါ်မှာတရားအားထုတ်နေကြမဟုတ်ဘူးလားသင်ချိုင်းသွားတဲ့လမ်းပေါ်မှာသီလဆောက်တည်နေကြတယ်တလှမ်းနဲ့တလှမ်းရှေ့ကိုသင်ချိုင်းပဲနီးမနေဘူးလားနီးနေတယ်ဒါပေမဲ့နီးမှန်းသိရဲ့လားမသိဘူးငါမသိသေးဘူးငါမသိသေးဘူး အိပ်ရတဲ့လဲနေတဲ့အဖိုးအိုကလည်းသူတင်းញိုင်းမဲ့နေတယ်လို့သူတတိထားမိရလားမထားမိဘူးဒါပေမဲ့ကတ်နေပြီမဟုတ်လားအဲအိပ်ရတဲ့ကမထနိုင်တဲ့အဖွားအိုကလည်းတင်းញိုင်းမဲ့နေနေပြီလို့သူသိရလားအဲတတိမထားမိဘူးအဲဒီကနေ့ညမှာអော်လိုက်မယ်အင်းလိုက်မယ်အမလေးသမီးရဲ့သမီးရဲ့ဒါပေမဲ့အမေမကယ်တော့ဘူးလားตาရဲ့အမေမကယ်တော့ဘူးလားနဲ့ဟောအဲ့ဒီခါကျမှလာလိုက်မဟုတ်ဘူးလားဘယ်သူကလာကယ်နိုင်မလဲ ဘယ်သူမှမကယ်နိုင်ဘူးတကယ်လို့သာသူတရားများရှုမှတ်ပွားများအားထုတ်ထားမယ်ဆိုလို့ရှိရင်ဘာကသူကယ်မလဲတရားကယ်မယ်နာရာကိုနာတယ်နာတယ်မှကျင်နာကျင်တယ်မှကြိုက်တာကြိုက်တယ်မှခဲတာခဲတယ်မှအောင်နာအောင်တယ်မှအဲ့ဒါလိုအစိုက်တစ်ဖြင့်ဖြစ်ပေါ်လာတဲ့ဝေဒနာတွေရှုမှတ်ပြစ်ပြီဆိုလို့ရှိရင်စိတ်သက်သာရမရပြီဘူးလားอืมဒီစိတ်သက်စိတ်သက်သာရတယ်အခဏစာရေးစရာရေးတယ်လို့တွန့်ရှုံနေတဲ့မျက်နှာနဲ့သေးရမှာလားကြည်လင်းနေတဲ့မျက်နှာနဲ့သေးရမှာလား ဘသူကအထောက်အကူပေးလို့လဲတရားအထောက်အကူပေးလို့တဲ့ဒါပေမဲ့လို့တတိကမရကြဖလာနာမိဝပက္ကနာနေသံပတနာတောပယံဧဝံဇာတနာမစ္ဆာနာနေသံမရဏတောပယံပက္ကနာမှဲ့ကုန်သောဖလာနာအတိတို့ဤနေသံအမြဲပတနာတောကြွေးကြခြင်းမှဗယံပေသည်ဥပ္ပစ္စတိဤဝါဖြစ်ပေါ်နိုင်တဲ့ကဲ့သို့ မဲ့နေတဲ့တည်တည်တွေတဲ့အမြဲတမ်းကြွေကြမဲ့ဘေးရှိနေတယ်ဟုတ်သလားမဲ့ဝင်နေတဲ့တည်တည်တွေလေဒီနေ့လဲကြွေကြမလားဒါမှမဟုတ်ညမြကြွေကြမလားဒါမှမဟုတ်နေ့ပြန်ကြွေကြမလားအချိန်တိုင်းမှာကြွေကြနိုင်တယ်မဟုတ်လားမဲ့နေတဲ့တည်တည်တွေမှာတဲ့အချိန်တိုင်းအချိန်တိုင်းကြွေကြနိုင်တဲ့ဘေးတွေရှိနေတယ်တဲ့ဧဝံဤအတုဇာတာနံဖွားမြင်လာကြကုန်သောမေဇာနံလူတို့အား နေဆာအမြဲမရဏတော်ဗျံသေဘေးကြီးသည်ဥပ္ပစ္စတိနောက်ထပ်တနောက်ကကကဖြစ်ပေါ်၍လားဖြစ်ပေါ်လျက်ရှိ၏တဲ့ဖွာလာတဲ့ပုဂ္ဂိုလ်မှန်လို့ရှိရင်တဲ့အမြဲပဲသေဘေးကြီးကနောက်ကကပ်ပြီးတော့ဖနှောင့်နှင်းလိုက်နေတယ်အဲ့ဒါဘုရားရှင်ကဖွာလာတဲ့ပုဂ္ဂိုလ်တောင်မှပဲတစ်သီးမှဲ့နဲ့ပမာနှိုင်းတယ်ဆိုတော့ဂိုင်းကြွေမတတ်ဖြစ်နေတဲ့အဖိုးအဖွားတွေကြတော့ဘယ်နဲ့လောက်ပါ ဟဲ့ပိုးပြီးမကြွေနိုင်ဘူးလားနေသေးမလားဟောငါအခုညနေရှိမယ်ညကြရှိချင်မှရှိမှာအခုနိုင်ရှိပေမဲ့9နိုင်ကြတော့ရှိချင်မှရှိမယ်9နိုင်ရှိပေမဲ့လို့10နိုင်ကြတော့ရှိချင်မှရှိမယ်ဒီတော့အသက်ရှိနေတဲ့အချိန် ခိုက်ကလေးမှာငါမှထောက်ရတရားရအောင်မြတ်စွာဘုရားဟောထားတဲ့ဒီတရားလေးအနိစ္စဒုက္ခအနတ္တလေးသဘောပေါက်တော့ပေါက်အောင်ကရှုမှတ်မှအထုမှပွားများမှများအဲ့ဒါလို့တတိယလို့ပွားများအထုရင်သူ့မှာထောက်ရတရားမရပြီဘူးလား ရတယ်အဲ့ဒါလို့မဟုတ်ဘူးဆိုလို့ရှိရင်ဒီတိုင်းကြီးကသွားမယ်ဆိုရင်ကျူလဲကျူကနှီးပြီလူနှီးနေပြီတဲတဲကလေးကြံတော့တယ်နေလားညလားမသိဘူးအဲ့ဒါကိုပဲตาလောဘတမီလောဘမြီလောဘစီဝါလောဘအဲ့ဒီကိစ္စနေနဲ့ပဲတတိမေ့နေပြီဆိုလို့ရှိရယ်ထောက်တရားသူရမလားအဲတေကနီးတဲ့အခါကျမှခုနပြောလွယ်အမေလေးပါလေးတသမီးရဲ့ကဲပါအောင်ตาရဲ့ကဲပါအောင်နဲ့ဘယ်သူမှလည်းမကယ်နိုင်ဘူး အာမန္တပုဒ္ဓိကပဲတဲ့ဘယ်သူမှမကယ်နိုင်ဘူးဒါပေမဲ့လို့ဒါတွေကဆင်ញင်တတ်မှတတိရတယ်ဆင်ញင်မဆင်ញင်တတ်ဘူးဆိုစောစောကကြိုတင်ပြီးတတိမရဘူးကြိုတင်ပြီးတတိမရဘူးဆိုလို့ရှိရင်ဘာဖြစ်တယ်လဲဆိုခလုတ်ထီမှာအမိတ္တအဲ့ဒီခါကျမှအမလေးတရားလေးအာမထုတ်ခံမိတာမှားတာပဲတရားလေးမသိမသွားရဘူးငရဲများရောက်မလားပြိတ္တာဘဝကြီးများဖြစ်မလားငရဲသားကြီးတွေကလည်းအမလေးလှန်ကြီးတွေနဲ့လာပါပုဂ္ဂိုလ်ငရဲအုပ်ကြီးတွေကလည်းကြီးတွေပါလားအဲ့ဒါ ကာမဂတိနိမိတ်တွေထင်းလာတတ်တယ်ဂတိနိမိတ်ဆိုတာရောက်လာမယ်ဘဝကဘဝမှာဖြစ်နေတဲ့အခြေအနေတွေဒါတွေစိတ်ထဲမှာတေဂာနိကြတော့ပေါ်လာတာအဲတရားရှိမှတ်တဲ့ပုဂ္ဂိုလ်ကြတော့တရားရှိမှရင်ရှိမှရင်နာကွယ်လွန်းသွားမယ်ဆိုလို့ရှိရင်အဲ့ဒီဟာတွေပေါ်ပါမလားမပေါ်ဘူးဓမိကဥပါဒကတို့ဆိုတာမြတ်စွာဘုရားလက်ထက်ကသူတို့ဥပါဒက900အသင်းအဖွဲ့သဘောမျိုးပဲလုပ်ပြီးတော့ကောင်းမှုကောင်းတာတွေပဲလုပ်တယ်ဒါနာပြုတယ်အသင်းအဖွဲ့နဲ့သီလဆောက်တည်တယ်အသင်းအဖွဲ့နဲ့ တရားဆောက်တဲ့အသင်းအဖွဲ့နဲ့ကျောင်းထဲဝေယောဇာလုပ်တဲ့အသင်းအဖွဲ့နဲ့ဘုရားမဝေယောဇာလုပ်တဲ့အသင်းအဖွဲ့နဲ့ရထက်ရွာထဲမှာကုသိုလ်ကောင်းမှုဝေယောဇာတွေလုပ်တဲ့အသင်းအဖွဲ့နဲ့ဟာဒါတွေပဲလျှောက်လုပ်တယ်ထိုတူပဲတရားအထုတ်တဲ့အသင်းအဖွဲ့နဲ့ဟောဒီလိုလုပ်တာဒါနဲ့အဲ့ဒီဓမ္မိကဥပဒကသူကဥက္ကဋ္ဌကိုသူနာမကျမ်းဖြစ်လို့မလို့သုတေကနှီးတဲ့အခါကျတော့သူကတတိပဋ္ဌာန်တုတ် ရွတ်တာကိုနားကျင်ပါတယ်သတိပဋ္ဌာန်သုတ်ဆိုတာအခုယောဂီတွေအထုံနေတဲ့တရားပဲမဟာသတိပဋ္ဌာန်သုတ်ဒေသနာတော်ဆိုတာကိစ္စံတော်ဝကိစ္စမိတိပဇာနာတိကိစ္စံတော်ဝသွားလင်းလဲကိစ္စမိတိသွားတယ်ဟူ၍ပဇာနာတိရှုသိနေရမယ်ထိတော်ဝထိတော်မိတိပဇာနာတိနိသိဏောဝနိသိဏောမိတိပဇာနာတိတယနောဝတယနောမိတိပဇာနာတိယထာယထာဝပနတကာယောပနိဟိတဟောတိတထာတထာနံပဇာနာတိ အဲ့ဒါမဟာသတိပဋ္ဌာန်တုတ်ပဲသွားရင်သွားတယ်လို့ရှုပါရက်ရင်ရက်တယ်လို့ရှုပါထိုင်ရင်ထိုင်တယ်လို့ရှုပါလျောင်းရင်လျောင်းတယ်လို့ရှုတည်ပြီးနေပါရိမ့်ရင်ရိမ့်တယ်ရရင်ရရင်တယ်လို့ရှုတည်နေပါအစရှိသဖြင့်ညွှန်ကြားထားတဲ့ဒေသနာတော်အဲ့ဒီဓမ္မိကဥပဒကယဟန်တော်တွေပင့်ပေးပါဆိုလို့ယဟန်တော်တွေပင့်ပြီးတော့ကြွလာတဲ့အခါကျတော့အရှင်ဘုရားမြတ်တပည့်တော်ကိုတနာသောအာဖြင့်မဟာတတိပဋ္ဌာနာတုတ်ဒေသနာတော်ကိုရွတ်ပြီးတော်မူကြပါဗျာလို့ရွတ်တဲ့အခါရောက်တဲ့အခါကျတော့ယဟန်တော်တွေကရွတ်တယ် ဧကနောဘိက္ခွေယမေကောတတ္တနဝိတုဒ္ဓိယတောကပရိဒေဝနံသမတိကမာယဒုက္ခဒေါမနတနာအထင်္ဂမယညာယတာအတိကမယနိဗ္ဗာန်တသစ္စိကရိယာယယတိတံသတ္တရောတတိပဋ္ဌာနာရွတ်တယ်ရွတ်လို့တော်တော်လေးကြာတဲ့အခါကျတော့အဲ့ဒီဓမ္မိကဥပဒကရဲ့မျက်စိထဲမှာကောင်းငင်မှာနာယထာတွေပေါ်လာတယ်နာယထာ6ဆင်း6ဆင်းပေါ်လာတဲ့အခါကျတော့နာယထာတွေကြည့်ပြီးတော့ အဲ့ဒီနယထဘဝနတ်သားတွေကသူတို့နတ်ပြည်ခေါ်ဖို့လာပြီးခေါ်ကြတဲ့ဒီတော့ဓမ္မိကဥပဒကကနေကြပါအောင်နေကြပါအောင်ဆိုင်းကြပါအောင်ပြောတယ်ဆိုင်းကြပါအောင်ဆိုတာသူမဟာတိပဋ္ဌာနာသုတ်ဒေသနာတော့နားထောင်နေလို့တရားနာနေလို့တရားနာပြီးမှပဲလိုက်ပြရစီပေါ့အဲ့တော့ယဟန်တော်တွေကတော့မသိချာမသိချာဆိုင်းကြပါအောင်ဆိုတော့ဩလူနာကတို့ကိုမရွတ်မရွတ်မရွတ်ကြပါနဲ့တော့လို့ခိုင်းတာပဲဆိုပြီးယဟန်တော်တွေကရက်လိုက်တယ်ရက်ပြီးလူနာမျောသွားတယ် မျောသွားတယ်ဆိုတာကအဲ့ဒီနတ်သားနတ်သမီးတွေနဲ့သူစကားပြောနေမျောနေတဲ့အချိန်လူနာရှင်တွေကလည်းအောင်မထဲအဖေတော့သွားပြီအသက်ထွက်သွားပြီဒီလိုအောင်မင်းဝိုင်းကိုကြတယ်ဝိုင်းကိုကြတဲ့ရဟန်းတော်တွေကလည်းအင်းကိစ္စပြီးပြီတို့လုံးမရှိတော့ပါဘူးဆိုပြန်ကြွသွားကြတယ်ပြန်ကြွသွားကြတော့ပြီးမှလူနာပြန်လဲလာတော့ဟဲသမီးတို့ရဟန်းတော်တွေပဲကြွသွားလဲအော်ရဟန်းတော်တွေအခုပဲကြွသွားတယ်အဖေကဆိုင်မအောင်ဆိုင်မအောင်ဆိုလို့ သူတို့ကိုဆိုင်အဆိုင်ခိုင်းနေအောင်မင်းလို့မလို့အခုတော့ပြန်ကြွသွားပြီဆိုမဟုတ်ဘူးတခြားမဟုတ်ဘူးဆိုင်မအောင်ဆိုတာရဟန်းတော်တွေကိုရှောက်တာမဟုတ်ဘူးဟောမှာကောင်းရမှာနာယထာတွေလာနေလို့ဖို့လို့နေပါအောင်မလိုက်ပြရစင်အောင်တရားပြီးအောင်နာပြရစင်အောင်ဆိုတဲ့အထိပ္ပယ်နဲ့သူတို့ကိုဆိုင်မအောင်ပြောတာဟုတ်ကဲ့လားအဖေအဖေကလည်းကြောင်ကန်းပြောနေတယ်ဆိုမလေးကြီးတို့မြုံဆိုလို့ချင်းပန်ကုန်းတို့ကိုယူခဲ့တာအာပန်ကုန်းတို့ကိုယူကဲအဲ့ဒီပန်ကုန်းကောင်းဝင်ပြစ်လိုက်စမ်းကောင်းဝင်ပြစ်လိုက်တဲ့အခါကျတော့အဲ့ဒီပန်ကုန်းကကောင်းဝင်မှာတွဲလဲဆွဲနေအဲ အဲ့ဒီကတွဲလဲပန်းကုန်းဆွဲနေတဲ့ယထာဟာတုပိတနတ်တိယယထာပဲတဲ့အဲ့ဒါအဲ့ဒီယထာနဲ့အဖေလိုက်ရမှာတဲ့ဒါကြောင့်သူတို့ကိုဆိုင်းမအောင်လို့ပြောတာတဲ့အဲ့ဒီတကဟာတကယ်လို့သာမိမိရောရောနေလို့မလို့ဒါနလည်းမပြုခဲ့သီလလည်းမဆောက်တည်ခဲ့ဘာဝနာလည်းမပွားများခဲ့ဘူးဆိုလို့ရှိရဲ့အဲ့ဒါလို့ကောင်းတဲ့ဂတိနမိတ်ခေါ်တဲ့လာရောက်ရမယ်ဘုံဌာနကအခြေအနေကောင်းတွေတွေးပါမလားအဲတချို့အိယာတဒလဲနေတယ် ဒါနဲ့လည်းဒီလောက်မဟုတ်ဘူးသီလလည်းဒီလောက်မဟုတ်ဘူးဘာဝနာဆိုတော့လုံးဝလုံးဝဝေးရောအဲဘာဝနာမှမပါဘူးဆိုလို့ရှိရင်တော့အိယာဝင်္ဂဏီအိယာဝင်္ဂဏီဆိုတာမထသောအိတ်ချင်းနဲ့အိယာဝင်္ဂဏီမထသောအိတ်ချင်းနဲ့အိယာဝင်္ဂဏီဆိုလို့ရှိရင်ပေါ်လာလိမ့်မယ်မကောင်းတဲ့အာယုံနမိတ်အဲ့ဒီခါကျမှအဖေကဲပါအမေကဲပါသမီးကဲပါတာကဲပါနဲ့ဖြစ်တဲ့ဒီခါကျတော့ဘယ်သူမှမကဲနိုင်တော့ဘူးဒီတော့မသေးခင်စัจ जा လေးမှ မသေးခင်စကြလေးမှာဒီယုတ်ဒီနာနုရဲ့တဘာဝအမှန်ကိုသိသွားပြီးတော့အနိစ္စဒုက္ခအနတ္တသဘောတွေအမြဲတမ်းဉာဏ်နဲ့မှသိအောင်ကြိုးစားအားထုတ်ဖို့ထားဖို့အရေးကြီးတယ်ထောက်ရတရားရထားဖို့မြတ်စွာဘုရားကတရားကလည်းအာကိုရရအောင်လုပ်ကြအဲ့ဒီတရားဆိုတာဘာလို့လဲဆိုတော့တတိပဋ္ဌာန်တရား၄ပါးပွားတဲ့ရုပ်ဖြစ်တိုင်းရှုနာမ်ဖြစ်တိုင်းရှုဒါပြောတာတကယ်ပဲအမှန်တန်ဤကတဲ့ဒီနေ့ကမင်းကဘက်မှာပြန်တော်မူသွားတဲ့ဆရာတော်ဆွမ်းစားပြီး ဆွန့်ဖုတ်ပေးပြီးတဲ့အခါကျတော့နည်းနည်းနားတော့မလို့အဲ့ရပေါ်တုံးလုံးလှဲနေပြီကျန်းကျန်းမာမာပဲဘာယောဂဘာဝေဒနာမှမရှိဘူးကျန်းကျန်းမာမာကြီးပဲအဲ့ဒါမှဒီမန္တလေးဘက်ကဗရမယတိုက်ကကထိန်လာပင်တာကိုရင်လေးတစ်ပါးကလာပင်တော့ဆရာတော်သွားဥချဥချပြီးကထိန်ပင်တဲ့စာလေးသွားကဆရာတော်ကတုံးလုံးလက်ရက်ပဲတစ်ဖက်မှာစောင်းရက်ပဲညာဘက်စောင်းရက်ပဲညာဘက်စောင်းရက်ကနေပြီးတော့ စာရွက်ကလေးယူပြီးတော့ကြည့်ပြီးတော့အေကွယ်ကောင်းပါပြီငါလိုက်နိုင်ပါတယ်လိုက်ပါမယ်ဆရာတော်ကတက်တော့82နှစ်ဟိုမန္တလေးတိုက်ကသူ့တိုက်ပဲသူကအေးဆေးနေခြင်းလို့မင်းကပဲသွားနေတာကိုရင်နဲ့တို့နဲ့နဲ့ဖြန်ကြမှာအတူသွားကြတော့ပေါ့ကွယ်လို့ဒီလိုပြောတယ်အတူသွားကြတော့ပေါ့ကွယ်လို့လည်းပြောတဲ့စကားလေးလည်းဆုံရောဇက်ဆောင်ပြီးခေါင်းလဲကြပါတယ်ဒါနဲ့ကိုရင်ကမလုံးတတ်လို့မဟုတ်ဥစဉ်နေသွားခေါ်တီးကြတဲ့အခါကျအသက်မရှိတော့ဘူး ဘလောက်နီးကပ်လဲအဲဒါကြောင့်မြတ်စွာဘုရားကဖလာဏံပက္ကနာမှဲ့ဝင်းနေတဲ့အတိတို့ဤနေဆံအမြဲတစေ ပတ္တနာတော်ဗယံကျွေကြမယ်ဘေးကြီးရှိနေ၏မှဲ့ဝင်းနေတဲ့တတိတွေဟာတဲ့အမြဲတမ်းကျွေကြမယ်ဘေးရှိနေတာတဲ့ကတ်နေတာပဲအခုကျွေကြနိုင်တယ်အခုစက္ကအခုမိနစ်ဘယ်လောက်ကျွေကြနိုင်တယ်ထို့အတူပဲမွေးဖွားလာတဲ့တ attva တွေမှာလည်းပဲအထူးသဖြင့်အိုမင်းမစွမ်းရှိပြီးတော့ အမှန်တန်နိတနေတဲ့မှဲ့နေတဲ့ပုံကိုယ်တွေမှာလည်းပဲတဲ့အမြဲတမ်းသေဘေးကနောက်ကကတ်လျက်ပဲတဲ့အဲ့ဒါတော့ကြောင့်နိကနေတဲ့ဒါကြောင့်မလို့ဣဇေဝကိစ္စအာတပံကောဇညံမရဏံသူဝေနာဟိနောသင်္ကရံဒေနမဟာတိနေနမစ္ဆုနာဣဇေဝကိစ္စံကတပံကောဇညံမရဏံသူဝေဣဇေဝယနေ့ယခုပင်လင်ကိစ္စံအာတပံလုံးကကြိုးကိုအားထုတ်ရပြုရမယ် ဝိပဿနာလုပ်ငန်းကိုကိစ္စံမုတ်ချပြုရမည်လုံလကျုပ်ကိုအထုတ်ပြရမယ်ယုတ်တရားနန္တရားကိုအမှန်တဘာဝသိအောင်ရှိမှတ်တဲ့ဒီအလုပ်ကိုတဲ့အခုပဲလုပ်ရမယ်တဲ့ဘာကြောင့်လဲဆိုသေခြင်းကြီးနီးကနေလို့ကောအဘယ်သူသိသူဝေနဲ့ဖြာမရဏံသေမိမသေမိကိုဇင်ညာသိနိုင်ပါအာနိဘသူမှနဲ့ဖြာ သိမယ်မသိမယ်ဆိုတာမသိဘူးသိရင်သိတော့မှာပဲညာလည်းသိရင်သိတော့မှာပဲအဲ့တော့မသိရင်စัจ जा မှာဒီနေ့အခုဟာကိုယ့်အချိန်ပဲဒါကြောင့်မို့ဒီအချိန်မှာကိုယ့်အတွက်ထိထိမိမိရအောင်လုပ်ရမယ်အဲ့ဒါလိုလုပ်ရမယ်တဲ့မေ့လျှော့မေ့ရောပေါ်တာမနေနဲ့တဲ့ကောဇိညာမရဏသူဝေနာဟိနောသင်္ကရံတေနမဟာသေနေနမစ္ဆုနာနောငါတို့အတေနမဟာသေနေနမဟာသေနေနစစ်တိဘုဘဘောင်မြောင်များစွာရှိတော့ မဟာသေနေနာယောဂဗယဆိုတဲ့စစ်တီဘုဘာပေါင်းမြောက်များစွာရှိသောတေနမစ္ဆုနာထိုသေမင်းနဲ့နောငါရောအသင်္ကရံဘယ်နှစ်ဘယ်အခါဘယ်အချိန်ဘယ်နာဤဘယ်မိနစ်ဘယ်ဆက်ကမှသေရစေဟုအချင်းချက်ပြုထားခြင်းသည်နာဟိနောဧဝမရှိသည်သာတည်းသေမင်းနဲ့ချင်းချက်ထတာမရှိဘူးနောက်လာမှသေရစေနောက်နှစ်မှသေရစေလို့အချင်းချက်ပြုထတာမရှိဘူးဘယ်နေ့မှသေရစေဘယ်နာဤမှမိနစ်ဘယ်နှမိနစ်ဘယ်နှဆက်ကမှသေရစေလို့ဒီလိုချင်းချက်ထတာမရှိဘူးတဲ့ ဒါကြောင့်ဒီနေ့ပဲမကြခင်မဲ့ဒီရင်သိသွားမှာဒါကြောင့်မလို့အခုလောက်ပါတဲ့ဘာလောက်ရမှာတော့ယုတ်တရားနဲ့တရားကိုရှိမှပွားများတဲ့ဝိပဿနာအလုပ်ကိုအခုလုပ်လိုက်ပါတဲ့မလုပ်လို့မဖြစ်ဘူးတဲ့မလုပ်ရင်သိရင်တော့အာကိုရထောက်ရတရားမရှိဘူးသီလကလည်းအာကိုရထောက်ရတရားမဟုတ်ဘူးဒါနတွေတမာတိတွေကလည်းထောက်ရအာကိုရထောက်ရတရားမဟုတ်ဘူးဒီဝိပဿနာနဲ့မဉ္ဇဉ်ဘုံဉဏ်တွေကသာလည်းထောက်ရတရားအာကိုရပဲသိငူဓမ္မသာဆင်းရဲ ငြိမ်းမှုအတွက်အာဟုရထောက်ရတရားဖြစ်တယ်တဲ့ဒါကြောင့်အိုဘေးနှိပ်ဆက်လက်မဥခင်နာဘေးနှိပ်ဆက်လက်မဥခင်သေဘေးနှိပ်ဆက်လက်မဥခင်တရားကဥမတော်မြည်ပင်မဟုတ်ဘူးလားဆိုအိုဘေးနှိပ်ဆက်လက်မဥခင်နာဘေးနှိပ်ဆက်လက်မဥခင်သေဘေးနှိပ်ဆက်လက်မဥခင်သေဘေးနှိပ်ဆက်လက်မဥခင် တရားကဥမှတော်မီပင်ဆိုရနောက်တစ်ခေါက် ယောဂီတွေတော့တရားကဥနေကြပြီတဲ့သို့တော်လည်းပဲမြတ်စွာဘုရားမိန့်ကြတော်မူသလိုအနာဂါမိမဲ့လောင်တဲ့ကတော့စိတ်မချရသေးဘူးတဲ့ဘယ်လောက်ကြောင်လောက်ရမလဲအရဟတမေအရဟတဖို့ကြမှာစိတ်ချရမယ်အဲ့ဒီအခါကြမှာပြန်ညာတော့နော်ယဟနာဖြစ်ပြီးမှပြန်ညာဓမ္မစိတ်ချက်လက်ချပါတယ်အနာဂါတော့မလွယ်ဘူးအမေအာထုတ်ရမှာပေါ့ အထုတ်ရမှာပေါ့အမထုတ်ရင်လည်းမရမှာစကားပြောနေမရဘူးအစောကြီးအိပ်ရင်မရဘူးမဟုတ်ပေဘူးလားအမှတ်ကျင်းနေမရဘူးစိတ်စိတ်နဲ့စူးစူးဆိုင်ဆိုင်လေးလေးနဲ့နဲ့တရားကိုယိုသေးသေးမှရာဤအနာကလည်းဖြစ်နိုင်တာပဲယန္တာလည်းဖြစ်နိုင်တာပဲမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်အဲဒါကြောင့်မို့လို့ဆရာတော်ကိုတရားပူဇော်တဲ့အနေနဲ့အထုတ်တယ်ဆိုတဲ့ရော့ရော့သမားများကလည်းတိုးလိုက်ကြပါတင်းလိုက်ကြပါမရော့ကြပါနဲ့ဆရာတော်ကိုတရားနဲ့ပူဇော်ရုံမျှနဲ့များ စိတ်ချလက်ချနေလို့ရပါလားမရသေးဘူးတော့ကြသားဘူးသမီးဘူးတွေ့လာပြီဆိုလို့ရှိရင်အဲ့ဒါလေးကကယ်နိုင်မှာမလားမကယ်နိုင်ဘူးမကယ်နိုင်ဘူးဟိုပဲလူသားငမိုက်သားဒီလောက်ကလေးထင်တယ်ဆိုလို့ရှိရင်ငမိုက်သားပဲဒါသူကာမဂုဏ်တရားကိုအစင်သာအနယတာအထူးဒီသမိတာအာယုံကာမဂုဏ်စီးပွားရေးအာယုံကာမဂုဏ်ဒါတွေအပြစ်မမြင်သေးလို့ဖြစ်မှုပြတ်မှုဆင်းရဲတွေပဲဆင်းရဲတုံးပဲလို့မသိလို့မမြင်လို့မိုက်လို့ တလောက်နဲ့အနာခံလောက်နဲ့သို့မဟုတ်သောတာပန်လောက်နဲ့သကရာခံလောက်နဲ့သို့မဟုတ်သီလလောက်တမာရီလောက်နဲ့ထောက်တရားရပြီလို့အောက်မိနေတာမိုက်လို့ဟိုဘဲလူသားငမိုက်တာသင်္ကာအဝိဇ္ဇာပိတ်ဖုံးကာ၍ငါးရာအာယုံဒုက္ခဘုံကို အကုန်မမြင်အကောင်းထင်ငါခင်းမင်းတတ်မဲ့တွေကဖက်လျက်အောက်ထက်တဏှာဆုံးဆန်းငါဖြင့်တဏှာလက်တဲ့ထင်နိုင်ချေ၍ အေးတယ်မရှိဆင်းရဲဖီသည်ဝိဣသားကောင်လုံးလုံးသည်ကာမဂုဏ်အာယုံဘလောက်အကောင့်ထင်လဲဆိုလို့လေတလောကတရားလာအထုတဲ့ငမကြီးရဝေးကပါပဲမလေးဟိုသားကိုရွှေဆိုင်တီတောင်ပေးရအောင်မယ်ဟိုသားတိုက်တလုံးလောက်အောင်မယ်ဟိုသားတွေကတော့ရှိနေပြီအဲဟိုသားဟိုသားရွှေဆိုင်ကသူဟာအရင်မှမျက်မျက်ရှိရလားရွှေမှမျက်မျက်ရှိရလားနဲ့တရားမှန်ရင်ကနေပြီးတော့ကာမဂုဏ်အာယုံတွေပွားနေတယ်တကကြီးဥထုံးမောင်ရဲ့တကမကြီးတယောက်လေအဲ့ဒါမိုက်တာလားလိမ္မာတာလားမိုက်တာပဲနော် အပြစ်မမြင်နိုင်တာအဲ့ဒါတွေကဆင်းရဲတာမတွေ့ဘူးလားသူကိုယ်တိုင်ဆင်းရဲနေတာအဲ့ဒါဆင်းရဲတာ तू ဆင်းရဲမှမသိသေးဘူးနော်မိုက်ဘူးလားဒါတော့အိုးပဲလူသားငမိုက်သား तू အမိုက်ထဲမပါဘူးလားဆိုအိုးပဲလူသားငမိုက်သားသင်္ဃအဝိဇ္ဇာပိတ်ဖုံးကား၍ငါးပြာအာယုံဒုက္ခဘုံကိုဒုက္ခ အကုန်မမြင်အကောင်းထင်ကခင်မင်တတ်မဲ့တွေကဖက်လျက်အောက်ထက်တန်တာသုံးဆန်းငါဖြင့်တနာလက်တဲ့ထင်နိုင်ချေ၍အေးတယ်မရှိဆင်းရဲဖြစ်သည်ဘို့ဤသားကောင်လုံးလုံးသည် ဟုတ်ပြီဘူးလားဝဆင်းရဲရဲ့သားကောင်ပဲတဏှာခြေသမျှလိုက်နေတာခြေရတာနဲ့သမီးခြေရတာနဲ့စီးပွားခြေရတာနဲ့အိမ်ခြေရတာနဲ့အထူးသဖြင့်အနှစ်ဖြစ်တဲ့မြည်ခြေရတာနဲ့အမလေးဒါတော့အချစ်တဲ့မြည်တော့အနှစ်တဲ့ဟုတ်ပါတယ်အနှစ်ဆိုတာလေအဲ့ဒီအဖွားတွေအဖိုးတွေအဲ့ဒီမြည်တွေကနှစ်နေတာဆွဲဆွဲနှစ်နေတာဒကာကြီးဥထုံမောင်လည်းအဲ့အနှစ်ခံရတဲ့ထဲပါတယ်နဲ့တူတယ်ဘယ်နဲ့တော့ပါတယ်မဟုတ်လား ချစ်ခင်မှုဆိုတဲ့တဏှာရဲ့အချဲအလဲကိုခံခံညင်တိုင်းခံနေရတဲ့အခါကြတော့တဲ့ဘယ်ခါမှအေးခွက်ရလို့မရှိဘူးတဲ့တဏှာလက်တဲ့ထင်တိုင်းချဲ၍အေးတယ်မရှိဆင်းရဲဖြစ်သည်ဝိဤသားကောင်လုံးလုံးဒီတဲ့အေးခွက်ကိုဘလို့ရှာတော့လဲမရပါတကားတဲ့ဘာကြောင့်နော်မိုက်လုံးလုံးလို့မသိတော့တွေ့တာတယ်တွေ့တာတော့ဆင်းရဲတယ် မသိလင်တွယ်သိလင်ပြဲတွယ်မိလင်ဘေးပြဲလင်အေးဒါပြန်အဲ့ဒီဝဆင်းရဲ့တာကောင်ဘဝလွတ်အောင်ဘယ်လိုလုပ်မလဲဝိဤတာကောင်ဒုက္ခပေါင်ငါလွတ်အောင်ယုံ၍ဝမ်းချမ်းသာတွေ့ဘူးဝဆင်းရဲ့ရုပ်ဆင်းရဲ့နာဆင်းရဲ့သားဆင်းရဲ့တမင်းဆင်းရဲ့အိုဆင်းရဲ့နာဆင်းရဲ့သေဆင်းရဲ့ဆိုတဲ့ဝဆင်းရဲတွေကအပေါင်းကလောက်အောင်လူမှုရေးဆင်းရဲဆိုရင်ပုဆွေရခြင်းကိုကြွေရခြင်းဆင်းရဲ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 ရော့လာတာနဲ့အမျှချမ်းသာများလာမလားဆင်းရဲများလာမလားချမ်းသာများလာမယ်ဆင်းရဲများဆင်းရဲနည်းလာမယ်ဒါကြောင့်ဝိတာကောင်ဒုက္ခပေါင်းမှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့မမေ့ယုံနာဖြစ်ပြဟံကို အမှန်ဉာဏ်ညှိဖြစ်တိုင်းသိလောဝီရိနှစ်တန်ရှုမြိုက်တန်ဖြင့်စေရန်ကြီးလေလောင်ကျွမ်းကြီးအောင်မသေးမနာမအိုးပါခင်တတုံမြင်လျက်စောလင်မြန်စွာ ရှုမြိုက်ပါလောလောဘဒေါသမောဟမာနဆိုတဲ့ ကိလေသာတရားတွေကာယိကဝိရိယခေါ်တဲ့မလျှော့တဲ့ဇွဲစေတသိကဝိရိယခေါ်တဲ့ပြင်းထန်တဲ့စိတ်ဆုံးဖြတ်ခြင်းနဲ့အပြတ်အသပယ်တတ်နိုင်အောင် ရှုမှတ်ပါတဲ့မိဒုံနဲ့ရှုပါတဲ့ဝိရိယမိဒုံနဲ့ကိလေသာတွေကိုရှုမြိုက်ပြလိုက်ပါတဲ့ဝိရိနှစ်တန်းရှုမြိုက်တန်းဖြင့်စေရန်ကိလေလောင်ကျွမ်းကြည်အောင် မသေးမနာမအိုးပါခင်တတုံနှင်လျက်စောလင်မြန်စွာရှုမြိုက်ပါလောဘယ်ချိန်ရှုရမှာတဲ့ ဘယ်ချိန်နဲ့တော့မသေးခင် မနာခင်မအိုခင်အိုတဲ့လူကလည်းပဲဟင်အိုတော့ဖြင့်အိုပြီတိုးတော့ငါမသေးသေးဘူးမသေးခင်စကြတော့ငါရှုမအောင်မှာပွားများမှာအထုံးမှာဖြစ်မဲ့ထဝတရားရအောင်နာတဲ့လူကလည်းငါနေမကောင်းထိုင်မသာသာဖြစ်နေတဲ့အိယာရတာလဲနေတယ်မထနိုင်တာဖြစ်နေတဲ့ငါတရားမမှတ်နိုင်တာမဟုတ်ဘူးတရားမှတ်လို့ရတယ်တရားဆိုတာအိယာတဲ့လဲနေတဲ့သူအတွက်မှတ်လို့ပိုးကောင်းသေးတယ်ဖောင်းနဲ့ပိန်းနဲ့မှတ်မှနာသီးပြားကထွက်လေဝင်လေမှတ်မှတ် နာလာကျင်နာကြိုက်တာခဲတာတောင်းတာတင်တာဝေဒနာတွေမှတ်မှတ်မှတ်လို့အမှန်ကောင်းတယ်အဲ့တော့ငါမသေးသေးမသေးသေးတဲ့တော့ငါတရားမှတ်လို့ရနေတယ်တရားမှတ်မယ်ငါအတွက်ဒါအမြတ်ပဲဒီလိုမှတ်ခြင်းနဲ့ပဲငါတမက်တဖို့လည်းရသွားနိုင်တယ်လေးမဲ့လေးဖို့လည်းရသွားနိုင်တယ်တမက်တဖို့ရလဲထောက်ရတိရရသလောက်ရတယ်လေးမဲ့လေးဖို့ရလဲပဲထောက်ရတိရရသလောက်ရတယ်ဒီတော့အထုံးမအထုံးမမမေ့တဲ့အပမာဒတတိနဲ့ရှုမှတ်ရ မသေးမနာမအိုးပါခင်တက်တုတ်နှင်လျက်စောလင်မြန်စွာရှုမြိုက်ပါလောနောင်ခါကာလအချိန်လွန်ရဟုနောင်တရကြီးတင်မကြီးလင်နောက်ကြမှာအမလေးခြေရှိတော့အမထုတ်ခဲ့မိပဲဟုဒါပေကနီးမှတရားထုံးမဲ့တရားအမထုတ်ခဲ့မိတာမှားတယ်မှားတယ်မှားတယ်ငါသမီးကတော့တိုက်တာတိုက်တွန်းတာငါသားကတော့တိုက်တွန်းတာညီကလည်းတိုက်တွန်းတာဆွေမိညာတကာတွေကလည်းတိုက်တွန်းတာမိကောင်းဆွေကောင်းကလည်းအထုဖို့တိုက်တွန်းတာငါကိုကဟိုဟာအကြောင်းပြတဟာအကြောင်းပြနဲ့အဲ့ဒါအာမထုတ်ရအောင် လုပ်ခဲ့လို့မို့လို့ အာမတော်ရဘူးအခုတော့ငါဟာသေဘေးနဲ့ရင်ဆိုင်ရတော့မှာပါလားငရဲလားတိရစ္ဆာန်လားပြိတ္တာလားသူတကယ်လားဘယ်ဘောမြန်သွားရမလဲမလေးကြောက်လားကြီးကြောက်လားကြီးမလေးငရဲဦးကြီးအဲအစရှိဖြစ်ဖြစ်အဲ့ဒီခါကျတော့မှကဲပါယူပါတစားစားနဲ့ဘယ်သူမှလည်းမကယ်နိုင်ပါဘူးနဲ့ဒါကြောင့်မသေးမနာမအိုးပါခင်တက်တုံနှင်းလျက်ဆောလင်မြန်စွာရှုမြိုက်ပါလောနောင်ခါကာလချိန်လျဟုနောင်တာတကြီးအတင်မကြီးလင်နောက်ကြမှာမကြီးနဲ့ ဇနီးမယားသမီးသားနှင့်လင်သားအိမ်ယာအဖျားဖျားကိုငဲ့ကဖြစ်နေအချိန်၍ကသေဘေးတင်ကိုဥလိမ့်သည်ဇနီးငယ်နေမဲ့သမီးငယ်နေမဲ့သားငယ်နေမဲ့ဆွေမျိုးညာတကာတွေငယ်နေမဲ့အဲ့လိုငဲ့ပြီးတော့တရားမရှိမှမပွားများမအားထုတ်ဘူးဆိုလို့ရှိရင်အာတရားကလက်မဥခင်သေမင်းကလက်ဥသွားလို့မလို့ဂျွန်းပြန်ကြလိမ့်မယ်ဘသူကဟောတာလဲဖယားကဟောတာမာပစ္စာဝိပတိတာရိနောဟူထာတဲ့ နောင်ခါကာလမှာနောင်တမရရနဲ့တဲ့ဇာယထအခုပဲရှုမှတ်ကြမာပမတထမိမိရိုးရိုးမနေနဲ့အဲ့ဒါပဲမြတ်စွာဘုရားကိုင်းလိုက်စကြည့်အောင်ဝိဣတာကောင်ဒုက္ခပေါင်မှလွတ်အောင်ယုံ၍ချမ်းသာတွေ့ဖို့မမေ့ယုံနာဖြစ်ပြဟံကိုအမှန်ညာညှိဖြစ်တိုင်းသိလော့ ဝိရိဏတံမသိမနာမအိုပါခင်တက်တုတ်နှင်လျက်ဆောလင်မြန်စွာရှုညိုက်ပါလောနောင်ခါကာလချိန်လွန်ရဟုနောင်တရကြီးသင်မကြီးလေဇနီးမယာသမိသားနှင့်လင်သားအိမ်ယာ အပြာပြာကိုငဲ့ကဖြစ်နေအချိန်၍ကသေဘေးတင်ကိုဥလိမ့်သည်ကိုင်းအစာကပြန်ဆိုဘိုးပဲလူသား ပြလိုက်ကြတာအဲဒီလောက်ရှိတာကြီးမြန်တစ်ခေါက်ထဲချပြီးတော့ဒီလောက်တောင်ရကြတယ်နော်ပါတယ်ဩဇာဥပါလို့လားဒီတော့အိုဆင်းရဲနာဆင်းရဲဒေဆင်းရဲလူမှုရေးဆင်းရဲဆွေရင်ပူဆွေငိုကြွရတဲ့ဆင်းရဲညတိပြဒနာခေါ်တဲ့ဆွေမျိုးသာသမီမိဘဆွေမျိုးညန္တကပျက်စီးရတဲ့ဆင်းရဲဘောကပြဒနာခေါ်တဲ့စီစိန်ဥစ္စာပျက်စီးရတဲ့ဆင်းရဲရောဂပြဒနာခေါ်တဲ့အနာရောဂါဖြစ်ရတဲ့ဆင်းရဲတွေ ဒိဋ္ဌိပြဒနာခေါ်တဲ့အယူဝါဒပျက်စီးရမှုဆိုတဲ့ဆင်းရဲတွေအစရှိတဲ့ဆင်းရဲတွေနဲ့ကြုံလာတဲ့အခါမှာအဲ့ဒီဆင်းရဲတွေကိုအထူးသဖြင့်အိုဆင်းရဲနာဆင်းရဲနဲ့သေဆင်းရဲကြုံလာတဲ့အခါမှာမတုံမလှုပ်ရအောင်ကြိုတင်ပြီးတော့အခုတရား အခန္တရားအကာတရားအကာအကွယ်တရားရှိထားအောင်ယုတ်တရားနန္တရားတွေကိုမပြတ်မလားရှုမှတ်ပွားများတဲ့ဝိပဿနာတရားကိုကြိုးစားအပ်ဖို့မုတ်ချလိုအပ်တယ်ဒါကြောင့်ဒါနနဲ့လည်းသင်မတိန်နဲ့သီလနဲ့လည်းသင်မတိန်နဲ့ ကုသိုလ်ကျင့်ဖို့ကလေးတွေလည်းတင်မတိမ်မဲနဲ့ဇန်တရားလေးတွေဓမ္မဘတရားတွေလည်းလည်းတင်မတိမ်မဲနဲ့တရားစာပေတွေကိုလေ့လာလိုက်စားပြီးတော့ဘ ਹੁ တုဒ္ဒများမှုဆိုတဲ့ဘ ਹੁ တုဒ္ဒတရားနဲ့လည်းပဲတင်တိမ်မှုမရှိဘဲနဲ့တကယ်ကိုပဲလက်တွေ့ရုပ်တရားနန္တရားတွေကိုအမှန်တိုင်းသိလို့အဲ့ဒီသိတဲ့ဉာဏ်နဲ့ယဉ်တန်တဲ့အခါကျတော့မဲ့ဉာဏ်ဖုန်ဉာဏ်အထိရအောင်ကြိုကြိုစားစားပွားများအထောက်နိုင်ကြသဖြင့်မိမိတို့အလိုရှိရတဲ့မဲ့ချမ်းသာဖူချမ်းသာနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ င်းလာရင်နောက်ပြဒနာတခုကပါလဲဝိပဿနာဉာဏ်ကကိလေသာကိုပယ်တယ်ကိလေသာမှာအစဉ်၃မျိုးရှိတယ်အနုတ္တယအစဉ်ပရိယုဌာနာအစဉ်ဝိတိတ်ကမအစဉ်၃မျိုးရှိတယ်ဟိုဝတ္ထုကြောင့်နေများများပြောတော့ကတော့မအိပ်ကြမငိုက်ကြဘူးနော်ဒါကြမှမအိပ်နဲ့မငိုက်နဲ့နော်အဲဝတ္ထုကြောင့်နေများများပြောချလာတာအဲဒီမှာပဇာကြီးတွေဟာပြီးပြုံးလို့ ဒီတရားမှာကောင်းကြီးတိုက်နိုင်လို့ရှိလို့ကျွန်တော်ရိုက်မယ်နော်နာနာရိုက်တာကျော်ရိကွဲကမှဆိုရနော်ဖန်နာနေတော့ကြိုးရမှာမဟုတ်အယိုးကွဲမှာအနုတ္တရအစဉ်ပရိယုဌာဏအစဉ်ဝိတိတ်ကမအစဉ်နှစ်မျိုးသုံးမျိုးရှိတယ်အနုတ္တရအစဉ်ဆိုတာအနုတ္တရဆိုတာ တတ္တဝရဲ့တဏ္ဍာမှာကိလေသာမျိုးစေ့အနေနဲ့ဝင်ပြီးတော့တည်ရှိနေတာကိန်းနေတာကိုအနုတ္တယခေါ်တယ်။သူဟာဖြစ်တည်ပြအနေနဲ့ချင်းချင်းခြားခြားထားပြီးစိတ်ထဲမှာဖြစ်တာမဟုတ်ဘူး။ဘုရားဆက်ကြပါစို့။အခုတော်ဥဒ္ဓမီဘာလုပ်နေလဲ။ညာတော်တရားကြီးတော့။အော်တရားနာတာမဟုတ်ဘူးနော်။ တရားနာတာမဟုတ်ဘူးနော်တရားလည်းနာရင်အောင်မလေးအခုတော့ဥဒမီစိတ်ထဲမှာကုသိုလ်စိတ်တွေဖြစ်နေလားအကုသိုလ်စိတ်တွေဖြစ်နေသလားကတော့ပြီးတော့တရားနာတော့ကုသိုလ်စိတ်တွေဖြစ်နေတာမဟုတ်လားနော်ကုသိုလ်စိတ်ထဲမှာဒေါသပါသလားဒေါသဆိုတာကုသိုလ်လားအကုသိုလ်လားအကုသိုလ် လူကိုဆင်းရဲစေတဲ့အတွက်သူ့ကိုကိလေသာခေါ်တယ်ဟုတ်တယ်မလားသိကြသလားအခုဖြစ်နေသလားမဖြစ်ပါဘူးမဖြစ်ဘူးနော်ဒီလိုဆိုလို့ရှိရင်ဒေါဒမီဒေါသငြိမ့်ပြီပေါ့ဒေါသဖြစ်ပြီပေါ့ရနိုင်နေတဲ့ဒေါသမဖြစ်ဘယ်သာရတော့ကြည့်ရကြည့်ရတော့တက်ဆိုင်တော့ဖြစ်အဲတရားနာပြီးထားလဲသွားရောဟို တော်တမီတနေ့ကမလို့ကြုံအိုးယူချက်ပြီးတော့ပြန်မပိတ်လဲအဲ့လိုဆိုရင်စိတ်ထဲဘယ်နဲ့ဖြစ်သွားလဲအဲ့ဆိုင်တော့ပိုတော့ပါအဲ့ကြရင်စိတ်ထဲထောင်းနေဖြစ်သွားမယ်သူ့အိုးလည်းမာမီဘယ်နဲ့ဘယ်အရှင်ဘုရားကိုတပည့်တော်ယူရမှာလဲအရှင်ပြကြည့်ပြောမဟုတ်လားဒီလိုလားမဟုတ်လား အခုကိလေဒေါသဖြစ်နေသလားမဖြစ်ဘူးနော်ဒါဖြစ်ရင်ဒေါသမီဒေါသကုန်းနေပြီငြိမ့်နေပြီပေါ့ကုန်းနေငြိမ့်နေမှာပေါ့အကြောင်းမပေါ်သေးလို့မဖြစ်တာပါဘူးဟုတ်ပြီနော်အကြောင်းမပေါ်သေးလို့မဖြစ်တာပဲရှိတယ်ဒေါသမီရဲ့တဏ္ဍာမှာဒေါသငြိမ့်လို့ဆိုနိုင်သလားမမဆိုနိုင်တော့ကအကြောင်းများပေါ်လာပြီဆိုလို့ရှိရင်တော့ဖြစ်အောင်ပါပဲမဟုတ်လားသို့တော့အခုတော့ဖြစ်အခုတော့ ဖြစ်နေသလားမဖြစ်တော့ကတော့ဥဒ္ဓမီရဲ့တဏ္ဍာမှာဒေါသရှိသလားမရှိဘူးလားမရှိပါဘူးမဖြစ်သေးဘူးမရှိပါဘူးမရှိဘူးဆိုလို့ရှိရင်အကြောင်းပေါ်လာလဲမဖြစ်ရဘူးမရှိဘူးအကြောင်းမပေါ်ဘူးဩအဲ့ဒီအဲ့ဒီအရှိမျိုးကိုအနုတ္တရခေါ်တယ်မှတ်တာအကြောင်းမပေါ်သေးတဲ့အတွက်အခုတော့စိတ်ထဲမှာထမဖြစ်ဘူးသို့တော့ရှိတော့ရှိတယ်ထဖြစ်သလား မဖြစ်ဘူးရှိတော့ရှိမနေဘူးလားအဲအဲ့ဒီအစီမျိုးကိုအနုတ္တိယခေါ်တယ်မှန်ပါအနုတ္တိယခေါ်တယ်စိတ်ထဲမှာအခုလောလောဆယ်တော့ထားကြွပြီးဖြစ်ပေါ်နေတာမဟုတ်သို့တော်လည်းပဲအကြောင်းပေါ်လာရင်တော့ဖြစ်ပေါ်ဖို့ရမျိုးစိတ်တတ္တိအနေနဲ့မရှိဘူးလားအဲ့ဒီရှိတာကိုအနုတ္တိယလို့ခေါ်တယ်အဲ့ဒါကိုအနုတ္တိယခေါ်တယ်မဲ့ညာကပယ်တတ်တယ်ဆိုတာအဲ့ဒီအနုတ္တိယအမြစ်ကိုနှုတ်ပြလိုက်တာမှန်ပါမျိုးစိတ်လည်းဟုတ်အမြစ်လည်းဟုတ်တယ် နော်အဲ့ဒါအနုတ္တိယကိလေသာအဲ့ဒီကကိလေသာကိုဖြစ်စေနိုင်တဲ့အပင်ပေါက်စေနိုင်တဲ့အနစ်သို့မဟုတ်မျိုးစိအနုတ္တိယရှိနေလို့ပဲအခုအပင်မပေါက်သေးတော့လည်းပဲဟိုထသွားတဲ့အခါကျတော့ဒေါသမီးကျုပ်အိုးကိုယူချက်ပြီးပြန်မထားဘူးမဟုတ်လားလို့မေးလိုက်တဲ့အချိန်မှာဖြုတ်ခနဲစိတ်ထဲမှာဒေါသဖြစ်လာတော့ဟောအပင်ပေါက်လာနော်အဲ့ဒီအပင်ဘာကြောင့်ပေါက်တယ်လဲ အဲအမြင့်ရှိလို့မဟုတ်လားအမြင့်နဲ့မျိုးစစ်ရှိလို့မဟုတ်လားအမြင့်မျိုးစစ်ဖြစ်ရင်အဲ့ဒီအပင်ပေါက်ပါမလားအဲ့ဒီတော့အကြောင်းတိုက်ဆိုင်တဲ့တောက်တိုက်ဆိုင်တဲ့ကိလေသာအပင်ပေါက်တာတွေ့ရင်အပြင်သူ့တဏ္ဍာမှာဒီမျိုးစစ်အမြင့်ဟာရှိတယ်လို့ယူဆမလားမရှိဘူးလို့ယူဆမလားရှိနေတယ်မဲ့ညာကအဲ့ဒီကအမြင့်မျိုးစစ်ကိုပယ်ပတ်ပြလိုက်တယ်အမြင့်ကိုဖြတ်မျိုးစစ်ကိုဖြတ်ဖြတ်ပြလိုက်တဲ့အခါကျတော့ ဒေါသပဲဆိုကြပါစို့ဒေါသရဲ့အမြင့်ကိုဖြတ်မျိုးစေ့ကိုပဲမျိုးစေ့ကိုဖြတ်အနုတ္တရနော်အနုတ္တရလို့ခေါ်တဲ့မျိုးစေ့သို့မဟုတ်အမြင့်ကိုဖြတ်ပြလိုက်ဖြတ်ပြလိုက်ပြီကိုင်းထသွားဒေါသမီကျိုးတနည်းယူချက်တာပြန်မပေးပါလားလို့တယောက်ကပြောပြီထောင်းနေဒေါသဖြစ်မလားမဖြစ်ဘူးလားဖြစ်တော့ဘူးဟုတ်တယ်မလားအနုတ္တရကိုပယ်တတ်ပြလိုက်တဲ့အတွက် စိတ်ထဲမှာထကြဖြစ်ပေါ်သေးလားမဖြစ်ပေါ်တော့ဘူးစိတ်ထဲမှာထကြဖြစ်ပေါ်တာကိုပရိယုဌာနလို့ခေါ်တယ်အထင်ရှားစိတ်ထဲမှာဒေါသထဖြစ်နေတာလောဘထဖြစ်နေတာမောဟမာနအိတ်တမစ္စရိယဖြစ်နေတယ်ဖြစ်နေတာကိုအဲ့ဒါကိုပရိယုဌာနကိလေသာရဲ့ပရိယုဌာနအဆင့်ပရိယုဌာနအဆင့်နဲ့အနုတ္တယအဆင့်ဘယ်သူကအကြောင်းရင်းကြရတယ်လဲ ဘယ်သူကအကြောင်းရင်းကြတယ်လဲအနုတ္တိယအကြောင်းရင်းကြတယ်အမြင့်မျိုးစေ့နဲ့အနုတ္တိယနဲ့တူတယ်အပင်နဲ့ပရိယုဌာဏနဲ့တူတယ်မဟုတ်ဘူးလားအမြင့်မျိုးစေ့အနုတ္တိယမရှိပဲပရိယုဌာဏအပင်ပေါက်ပါမလားမပေါက်ဘူးဝိတိတ်ကမဆိုတာကတော့ပါဇက်နဲ့နှုတ်နဲ့လွန်ကျူးတာကိုယ်နဲ့လွန်ကျူးတာ အဲ့ဒါဝိတေကမကိလေသာခေါ်တယ်စိတ်ထဲရင်ထဖြစ်မနေတော့ပဲနဲ့ဗဇက်ကနိမင်းငါသပြောလိုက်ဆဲလိုက်တယ်ဟောဝိတေကမလကအင်ကြီးလက်မောင်းနေတင်လိုက်တယ်ကိုယုံနေမလိုက်တယ်ခါဝကိုပြင်းပြီးဒိုလိုဝိုးလိုက်တယ်မြေဆောင်ပြစ်ထိုးလိုက်တယ်အဲ့ဒါဘာကြီးလေတာဝိတေကမနော်ထာကြတောင်းကြနေ စိတ်ထဲရင်ထားကြတောင်းညံ့တာမဟုတ်တော့ဘူးကိုယ်နဲ့နှုတ်ကြအောင်ထားကြတောင်းညံ့ပြတာမဟုတ်လားကိုယ်နဲ့နှုတ်ကြအောင်ထားကြတောင်းညံ့ပြတာတခါဖွမ်းနန်နီနဲ့တတ်တဲ့ယောဂီတယောက်လားတရားအထုတ်ဒီလားရှင်လုံးမလို့တဲ့ဒီလားရှင်လုံးမလို့တဲ့ဟေးဒီလားရှင်ဝှချင်လို့ကြည်နှစ်လလောက်စောင့်ကြည့်ရအောင်မဲတရားအထုတ်အောင်ကျင်းနှစ်လောက်မှဝှပေးမယ်လို့ခိုင်းတယ်အဲဆိုပဲမြန်လာကြည့် 3နာရီလာကြည့်3လုံးမယ်3နာရီခွဲလာကြည့်အောင်3လုံးမယ်အဲဒီနေ့ဟာတော့ဖွာနန္ဒီကိုခေါ်ပြတယ်အဲဖွာလာကမ်းမအောင်လို့ဖွာယောဂီဟောကြည်စံလို့သူများတွေကထိုင်အာထုစဉ္ညာကြောက်အာထုနေသူကခြေနှောင်ထဲမှာကိုယ်ကြီးအိတ်တုံးမယ်လို့လက်ညှိုးထိုးပြလက်ညှိုးထိုးပြတော့အဲ့ဒါအဖွာကသွားနှုံးမလို့မနှုံးနဲ့မနှုံးနဲ့လို့ကောင်းမတဲ့ ကောင်းရတယ်သူတို့ရုံတော့မဟုတ်သူသွားလွှတ်လိုက်တယ်ဆိုသူအဲ့ဒါအတက်ဆွဲရမ်းပြီးထိုးမှသူဒါကြောင့်ကိုကောင်းရတယ်အဲမလုံးနဲ့မလုံးနဲ့မနှိုးနဲ့လို့အသာနေပြီလို့ဘလောက်အိတ်မလဲကြည့်ကြစို့ဒါအဲမျက်ရှိသမျှသိနေတာဒါလည်းမနာယူမဟုတ်လားကဲအဲ့ဒီတော့အဲ့ဒီမှာကြည့်ကြစို့ဖောနန္ဒီကိုဘယ်ကခေါ်လာတယ်လဲဆိုတော့သူကတရားထိုင် ပြီလို့မလို့ဟိုမှာတွားပြီးတော့မိမွေးနေတာသမိုးတယ်မလို့မိမွေးနေတာအဲအဲ့ဒီကနေပြီးခေါ်လာတာအဲ့ဒီမှာသူသမိုးနဲ့သူအဆင့်ကိုပြေးလို့အဲ့ဒီမှာဒေါသစိတ်ထဲမှာထွက်လာမထွက်ဘူးမဟုတ်လားဒါအဆင့်ကိုပြေးလို့လည်းထဲထဲအောင်မှာတခါတည်းရင်ကြတော့မိမုံမရဘူးဆိုဒေါသထွက်ပြေးနော်အဲ့ဒီကတော့အဆင့်ပြေးလို့ပဲနော်ဒေါသကတော့မထွက်ဘူးဆိုတော့ရှိတော့မရှိဘူးလား မျိုးစေ့အမြင့်အနေနဲ့ရှိနေတယ်နော်ကဲကဲလာလာလာလာဆိုပြီးခေါ်ပြလိုက်တော့ကိုင်းကြည်သာအဖွာယောဂီလို့ဆိုတဲ့အခါကျတော့ထောင်းငနဲ့ပါပြစ်လာတယ်အဲအပင်ပေါက်လာတယ်ဟုတ်တယ်မဟုတ်လားဒါကြောင့်ကောင်မတာကဲအဲ့ဒီခါကျတော့ပထမဆုံးစိတ်ထဲမှာထောင်းငနဲ့ဒေါသဖြစ်လိုက်တာကအပင်ပေါက်လိုက်တာကောင်မဆိုတော့ဘယ်ရောက်သွားလဲ ပါဇက်ရောက်သွားပြီဟောအဲ့ကြတော့ပရိယုဌာဏတွေနေသေးလားဘယ်ရောက်သွားတော့အဲဝိတိတ်ကမဖြစ်သွားပြီကောင်မဆိုတာနဲ့ဝိတိတ်ကမဖြစ်တော့နော်အဲ့ဒါကိဋ္တရဲ့အဆင့်30မယ်ဒါဒါလည်းမနေသေးဘူးအဲ့ဒါတရားပြန်ပြီးတော့ပြန်သွားလဲသူရစ်ပြီးရစ်ပြီးနဲ့အဲ့ဒါဟိုခါဝတ်တို့တို့ဝတ်ပြီးတော့လက်မောင်းအဲ့ကြီးလက်မောင်းမပြီးဒီနားမှာနေနေသေးတယ်အဲ့ဒီအခါကျတော့ဘာဖြစ်သွားတော့နှုတ်တယ်နေသေးလား ဘယ်ရောက်သွားတော့ကိုရောက်သွားပြီဟုတ်ဘူးလားအဲ့တော့ကောင်မဆိုတဲ့ဝစီကံလွန်ကျူးမှုကလည်းဝိတိတ်ကမကိလေသာခါဝတ်တူတူဝတ်ပြီးတော့လက်မောက်မပြီးဒီနားမှာရစ်တီရစ်တီကြောင်းနေတာကလည်းပဲပါလဲဝိတိတ်ကမကိလေသာနော်အဲ့ဒီခါကျတော့အခက်လက်တွေဝေစာလို့မလို့အတိအပွင့်နေပြီးပွင့်နေပြီဝိတိတ်ကမဆိုတာအတိအပွင့်နဲ့တူတယ် ဟမ်ဒီကကျေရမှာတန်ကြီးရညာအင်းစိတ်တပါပါအပင်ပေါက်တယ်ဟုတ်ပါဘူးအဲအဲထားပါတော့ထားပါတော့အဲ့ဒီတော့အဲ့ဒီကိလေသာအဆင့်၃ဆင့်ကိုသဘောပေါက်ချင်ရင်အဲ့ဒီဖွာဏန်ကြီးရဲ့အဲ့ဒီရုပ်ကိုပဲစဉ်းစားကြည့်ကြတော့နော်ဟမ် နေကြရကြီးပါပဲအဲ့ဒါသူ့ဟိုမှာကြီးပြုတ်ပြီးတော့ထမင်းချက်နေတော့အဲ့ဒါသူကသူ့ရဲ့ဒေါသကိလေသာမျိုးစေ့အမြင့်ပဲရှိသေးတယ်အဲဒီရောက်လို့ကိုယ်ကိုယ်ကြီးလည်းမြင်လိုက်ရတော့အပင်ပေါက်တော့တာပဲအပင်ပေါက်တာနဲ့တကယ်နဲ့တည်းမြင်လိုက်တာချက်ချင်းပြီးပြီးရဲ့ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ရှင်မရရေလောင်းပေးတယ် ချက်ချင်းကိုပင်ပေါက်လာတာကောင်မအဲ့ဒါကိလေသာအဆင့်သုံးနေမယ်အဲအဲ့ဒီလည်းမောင်းပါပြီခါဝတ်တို့တို့ဝတ်ပြီဆိုလို့ကျင်တော့အဲ့ဒါနောက်နောက်တစ်ခုတစ်ခါအသီးပြီးပြန်တာပဲလွတ်တာပေးလိုက်မယ်ဆိုလို့ကျင်တော့အဲ့ဒီအသီးတွေအပင်တွေအပွင့်တွေဟာကျွေကြကုန်မှာပဲကျွေကြကုန်မှာ အဲဒါကိလေသာရဲ့အဆင့်30နဲ့အဲ့ဒီအဆင့်30မှာဝိဒိကမအဆင့်ခေါ်တဲ့အပွင့်အသေးအဆင့်ကိုကိုလွန်ကျူးမှုနှုတ်လွန်ကျူးမှုကိလေသာကိုသီလဆောင်ထိန်ပြီးတော့ပယ်ရတယ်။သီလဆောင်ထိန်ထားတော့ကိုလွန်ကျူးမှုနှုတ်လွန်ကျူးမှုမဖြစ်တော့ဝိဒိကမကိလေသာစိတ်ထဲတွင်ထားကြဖြစ်ပေါ်နေတဲ့ကိလေသာကြတော့စိတ်တည်ငြိမ်စူးစိုက်မှုသမာဓိနဲ့ပယ်ရတယ်။စိတ်တည်ငြိမ်စူးစိုက်မှုသမာဓိနဲ့ပယ် စိတ်တည်ငြိမ်စုဆိုင်မှုဝိပဿနာတမာတိသမထတမာတိနဲ့ပယ်နိုင်တယ်ဘယ်လိုလဲဆိုတော့စိတ်ဆိုးနေတယ်ဒေါသဖြစ်နေတယ်စိတ်ထဲနဲ့ထကြွနေတယ်ကိုယ်မှစိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်စိတ်ဆိုးတယ်မှတ်သားမလွတ်နဲ့မလျှော့နဲ့မှတ်လိုက်သားမှတ်တဲ့အခါကျတော့စိတ်ဆိုးတယ်ဆိုတဲ့ရှုမှတ်မှုဒဇင်တစ်သက်ထဲဖြစ်သွားပြီဆိုလို့ရှိရင်ဒေါသပြေအောင်မလားစိတ်ကလေးဟာအဲ့ဒီပေါ်မှာငြိမ့်နေဘူးလားအဲဒါမှမဟုတ်ဆိုစိတ်ဆိုးတာမမှတ်ချင်ဘူးဆိုဖောင်းနေပိန်နေဖောင်းနေပိန်နေအတင်းစူးစိုက်တယ်မှတ်ပြလို့ မှတ်စိတ်ကနိုင်လို့ဖောင်းတာပိန်တာဘုံမဲ့စိတ်လေးတည်ငြိမ်နေပြီဆိုရင်ခုနဒေါသဖြစ်မှာသမာဓိနဲ့ပရိယုဌာနကိုပယ်တာအပင်ကိုနော်အပင်ကိုသမာဓိနဲ့ပယ်တယ်သမထသမထဝိပဿနာသမာဓိနဲ့ပယ်ပယ်စရာဘာကြံသေးတယ်လဲအမြင့်နဲ့မျိုးစိနော်အမြင့်နဲ့မျိုးစိအတူတူပဲထားကြံသေးတယ်အမြင့်မျိုးစိရှိနေသမျှအကြောင်းတိုက်ဆိုင်ရင် အပင်ပေါက်လာမယ်အပင်ပေါက်ပြီဆိုလို့ရှိရင်အပွင့်ပွင့်မဲ့အသီးသီးမယ်အဲ့တော့အဲ့ဒီအမြင့်မျိုးစိတ်ဖြည့်ဆည်းပြီးဖို့မလိုဘူးလားလိုတယ်အဲ့ဒီအမြင့်မျိုးစိတ်ခေါ်တဲ့အနုတ္တယအဆင့်ကိုတော့မဲ့ညာကပယ်တတ်ပြလိုက်တယ်မဲ့ညာကပယ်တတ်ပြလိုက်တယ်နားလည်ပြီနော်မဲ့ညာဆိုတာမဲ့ပညာပဲမဲ့ပညာပဲတိုက်နေမယ်မငိုက်နဲ့ ဟုတ်ကလားဘယ်မှလည်းမငိုက်ကြပါဘူးပြောတော့ပြောတော့ဟိုဒေါ်နီရောပါလာတော့မငိုက်ဘူးခုနတခွခွနဲ့ကြီးပြီးတော့မငိုက်ဘူးတရားကနဲ့တယ်တရားနဲ့တယ်မယ်လို့ယောဂီတွေကလူတော်တွေဆိုတော့နဲ့တဲ့တရားနာရပြီမငိုက်ဘူးနော်တက်တော်တယ်ပါတယ်အရှင်ဘုရားအသင်ပြကောင်းလို့မယ်အရှင်ဘုရားပါတယ် အာသဘောပေါက်အောင်လားပြောသလောက်သဘောပေါက်ကြတာပေါ့နော်ပြောသလောက်သဘောပေါက်တော့အမောမဖောက်ပါဘူးနော်ဒီတော့ကိုလွန်ကျူးမှုနှုတ်လွန်ကျူးမှုခေါ်တဲ့အပွင့်အသေးဝိတိတ်ကမကိလေသာကိုဘာနဲ့ပယ်မလဲသီလနဲ့ပဲစိတ်แท้ရင်ထကြွပြီးဖြစ်ပေါ်နေတဲ့လောဘဒေါသအပင်ပေါက်နေတဲ့ကိလေသာကိုသမာဓိနဲ့ပဲပရိယုဌာဏကိလေသာကို အမြင့်မျိုးစိတ်အနေနဲ့ရှိနေတဲ့အနုတ္တယကိလေသာကိုဗာနဲ့ပဲမလဲမဉဏ်နဲ့ပဲမဲ့ပညာနဲ့ပဲကုံသွားဗလားကိလေသာအရှင်သုံးတယ်ကုံသွားပြီကဲဒါဖြင့်ဝိပဿနာဉာဏ်နဲ့ကဘာပဲမလို့ဝိပဿနာဉာဏ်ပဲရမရှိတော့ဘူးဝိပဿနာဉာဏ်ပဲရကိလေသာအရှင်မရှိတော့ဘူးခုမှကုံနေပြီသူဟာနဲ့ပြီအကြံကြားတယ်နော် ရှိတယ်အဲ့ဒါမှတ်တာအနုတ္တယမှာနှမျိုးခွဲရတယ်အနုတ္တယနှမျိုးခွဲရတယ်သန္တာနာနုတ္တယအာရမဏနုတ္တယနှမျိုးသန္တာနာဆိုတာဒီခန္ဓာအစဉ်ကြီးအစမထင်သန္တာကလေးက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 အဲ့ဒီလိုဟာပြောလို့ချင်းအင်္ဂလိပ်စကားမှာပိုးပြီးထင်ကြပြီးအတိပဲပေါက်သဘောပေါက်တယ်ဖြစ်တဲ့ဒဇင်အစဉ်ကြီးအစမတင်တန္တရာရေရဖြစ်လာတာတဘောကြီးတဘောတဘောကြီးတဘောဖြစ်လာတယ်အဲ့ဒီကအစဉ်ကိုတန်တာနာလို့ခေါ်တယ်အဲ့ဒါကမှခန္ဓာရူပခန္ဓာဝိရณะခန္ဓာစိုက်တဲ့ခန္ဓာနဲ့တွဲပြီးခန္ဓာတန်တာနာခန္ဓာအစဉ်လို့ဒီလိုခေါ်တယ်ခန္ဓာစဉ်အစမတင်တန္တရာရေကဖြစ်ပြလာတဲ့ခန္ဓာအစဉ်ဒါခန္ဓာတန်တာနာ ပန္တန်လို့ခေါ်တယ်အဲ့ဒီတတ္တဝါရဲ့ပန္တန်မှာအစမင်းသန္တရာကလေးကတိရှိကိန်းဝင်လာတဲ့အမြင့်မျိုးစေအနုတ္တယကိုပန္တာနာအနုတ္တယလို့ခေါ်တယ်ခန္ဓာအစဉ်မှာသမထင်သန္တရာကလေးကရှိနေတဲ့ကိလေသာလို့ဆိုလို့ယံဖယံကအကြောင်းပေါ်ရဲ့အပင်ပေါက်တဲ့အကြောင်းမပေါ်ရဲ့အမြင့်မျိုးစေအနေနဲ့ပဲဝတ်နေတယ်အဲ့ဒါပန္တာနာအနုတ္တယခေါ်တယ် အဲ့ဒါကိုတွဲခေါ်လိုက်တော့တန်တာနာအနုတ္တရာကိုတန်တာနာအနုတ္တရာလို့တွဲခေါ်လိုက်တယ်အတိပ္ပယ်ကခန္ဓာအစင်မှာအမြဲတမ်းတည်ရှိကိန်းဝင်နေတဲ့ကိလေသာအမြင်မျိုးစေ့နေတယ်အာရမဏအနုတ္တရာဆိုတာအဲဒီနေ့တော့ဒါနဲ့ဒါနဲ့အချိန်ကုန်တော့မှာပဲနော်ဒါနဲ့အချိန်ကုန်တော့မှာပဲတရားဟောရမှာမဟုတ်တော့ဘူးဟမ် ဒါတရားလားသိပါဘူးဝိထုကျောင်းမှာတရားလားလို့မဟုတ်ဘူးလားအာရမဏအနုတ္တယဆိုတာအာရမဏအနုတ္တယအာရမဏဆိုတာအာယုအနုတ္တယဆိုတာတည်ရှိကိန်းဝင်နေတာအာရမဏအနုတ္တယအာယုအကြောင်းပြုပြီးတော့တည်ရှိကိန်းဝင်နေတဲ့ကိလေသာတည်ရှိကိန်းဝင်နေဟောဒီမှာကြီးဟောဒီရှင်နာမှာဟောနတ်သမီးတယောက်ဟောဒီမှာတေချာကြည့်တာချောလိုက်တာမျက်ခုံးနဲ့မျက်လုံးနဲ့ မျက်လုံးလေးကလည်းတောက်ကျူးကျမျက်ခုံးလေးကလည်းသုံးရလာလို့ခုံးမျက်စကတွဲတယ်နော်အသားလေးတွေဝါဝင်းလို့အလှဆုံးနတ်သမီးစိတ်ထဲဖန်သမီးဟောရိနာလာပြီးမတ်တက်ရပြီးတော့ယောဂီတွေကိုကြည်ညိုနေတယ်လို့ကြည်လိုက်ဆမ်းပါမတွေ့ဘူးလားတွေ့ပြီမြင်ရလားအဲ့ဒီနတ်သမီးလေးကိုမြင်တဲ့အခါကျတော့ခင်မင်းရင်တဲ့စိတ်မရှိဘူးလား။ဒါလေနတ်သမီးလေးငါသမီးလေးဖြစ်ဘယ်တော့ကောင်းမလဲ။နော်။ အဲဒီနတ်သမီးနေတဲ့ခါကျဘောရနေမြင်လဲရတော့အာအသင်ကြည့်ကောင်းကောင်းနဲ့ကြည့်နေချစ်စရာခင်စရာလေးမေတ္တာဝင်မေတ္တာသက်ဝင်စရာလေးချစ်မှမိသလားမချစ်မှမိဘူးကာယံချုပ်ကနဲ့နတ်သမီးလေးကပြုံမြုံနေနဲ့သာရုသာရုခေါ်ပျောက်သွားပြီကြားလိုက်လားသာရုသာမကြားလို့လားသာရုသာရုသုံးရင်ခေါ်တယ်ဒီမှာမကြောက်လားအခုခေါ်တာ လိုက်တယ်နော်ကြားရင်ကြားလိုက်ရောပေါ့ပြီးတာပဲထားကြပါစို့ဒီတော့ကိုင်းနတ်သမီးတော့ပြောက်သွားပြီသူရဲ့တင့်နေတဲ့စိတ်တရေရှိတဲ့အစင်းလေးကိုပြန်ပြီးတော့စိတ်ထဲကမြင်တဲ့အခါကျတော့သူ့ကိုခင်မင်စိတ်ဖြစ်မလာဘူးလားဖြစ်လာတယ်နော်ဟောသူ့မြင်တော့ကရှိမှတ်လိုက်သလားမရှိမှတ်လိုက်တဲ့အတွက်သူ့ရဲ့အစင်းရုပ်ပုံတဏ္ဍာအကုန်လုံးပိပိတတ်တာတွေးလိုက်တယ် တွေးလိုက်တဲ့တည်းမမဲချစ်စရာခင်စရာလေးပါလားဒီလိုလေးစိတ်ကဖြစ်လိုက်တယ်ဖြစ်လိုက်တဲ့အတိုင်းပဲအဲ့ဒီအချိန်မှာခင်မင်မှုဆိုတဲ့လောဘဟာပရိယုဌာဏအနေနဲ့ထဖြစ်လိုက်တယ်တိုင်းသူပြောက်သွားပြီပြမှတ်နဲ့ဖောင်းနဲ့ပိန်နဲ့ထိုင်နဲ့မှတ်လို့မရဘူးဘသူပေါ်လာတယ်နတ်သမီးပေါ်လာတယ်ပေါ်လာတဲ့အခါကျတော့သူမျက်နှာလေးမြင်လေခင်တဲ့စိတ်တွေမဖြစ်ဘူးလားအဲ့ဒါလောဘမဟုတ်ဘူးလားတကယ်လို့များ အဲ့ဒီနတ်သမီးဘွားနဲ့ပေါ်လာတော့ယောဂီကလည်းဥပဒနာကသင်္ခါရုပ္ပခဏညာအထိဖြစ်နေတော့မှတ်အားကကောင်းနေပြီမြင်လိုက်တာနဲ့တပြန်နေတဲ့မြင်နေနေနေနေနေနေနေအတင်းမှတ်ကြလိုက်တယ်အတင်းမှတ်ကြလိုက်တော့မြင်မြင်နေလို့ရှုစိတ်အစဉ်စိုက်ကြည့်တစ်သက်တစ်သက်တည်းတစ်သက်တစ်သက်တည်းဖြစ်သွားတာနဲ့နတ်သမီးဖြူတယ်မဲတယ်သိအောင်မလားမြင်လိုက်ရတယ်လို့ပဲဒါတော့ပဲစိတ်ကရှိမယ်မဟုတ်လားအဲ့ဒါကိုမြတ်စွာဘုရားပါဠိရကိုပြောတာရှင်းသားပါဠိရတဲ့ဒိဋ္ဌိဒိဋ္ဌမဏ္ဍဘဝိတ္တိမြင်ရတဲ့အသင်းမှာ မြင်ယုံမျှတာမြင်စိတ်ကလေးဖြစ်ယုံမျှတာရအောင်တင်လေးကျင့်အထုတ်ပါဒါပြောတာအဲ့တော့အဲ့ဒီနာသမီးကိုမြင်နေမြင်နေမြင်နေမြင်နေနဲ့အတင်းရှုမှတ်ပြလိုက်တဲ့အခါကျတော့နာသမီးဖြူတယ်မဲတယ်လည်းမသိဘူးလာတဲ့ရုပ်စုတွေလည်းဘာမှမသိဘူးမြင်လိုက်ရတဲ့အရာတစ်ခုပဲလို့ဒီလိုမသိပေဘူးလားမြင်လိုက်ရတဲ့အရာတစ်ခုပဲလို့သိတဲ့အချိန်မှာဩခမင်းစရာကောင်းလိုက်တာလို့ဒီလိုရှိရလားလောဘကိလေသာဝင်လားမဝင်ဘူးနော်ကဲနာသမီးလည်းပျောက်သွားပြီကိုယ်လည်းပဲခေါင်းငုံပြီးဖောင်းတာပိန်တာပဲမှတ်ပြီနော် တကယ်လို့မိမိစိတ်ကဖောင်းတာပိန်တာမှမရောက်လို့ဖြတ်ခနဲ့အဲ့ဒီနတ်သမီးမြင်ရတာကိုတွားပြီးတတိယအောင်တော့ပုံတန်ထန်ကြီးတေချာပြီးသက်သက်တွေ့လားမြင်လိုက်ရတာလောက်ပဲတလောက်ပဲသိမယ်မဟုတ်လားမြင်လိုက်ရတာလောက်ပဲတလောက်ပဲသိရင်အမလေးခင်လိုက်တာမြင်လိုက်တာသဘောကျလိုက်တာဆိုတဲ့လောဘဖြစ်သလားအခုနမမှတ်တဲ့အချိန်နဲ့အခုမှတ်တဲ့အချိန်ကွာခြားကိုယ်ပြချမ်းသာပုံကိုသဘောပေါက်နော်အခုနမမှတ်လိုက်တဲ့အတွက် သူ့မြင်နေတုန်းမှလည်းပဲပရိယုဌာဏကိလေသာဖြစ်တယ်နော်သူပြောက်သွားတဲ့အခါကျတော့လေပြန်စဉ်းစားမိတော့လောဘပရိယုဌာဏကိလေသာမဖြစ်ဘူးလားဖြစ်တယ်နော်အဲ့ဒီနတ်သမီးပေါ်ခင်မြင်တဲ့အဲ့ဒီလောဘပရိယုဌာဏစိတ်ကလေးဟာအဲ့ဒီနတ်သမီးမမြင်ရခင်ကအဲ့ဒီပုဂ္ဂိုလ်ယောဂီရဲ့တဏ္ဍာမှာရှိသလား အနုတ္တရအနေနဲ့လည်းမရှိဘူးနော်နတ်သမီးကိုခင်မင်တဲ့လောဘလေးဟာအနုတ္တရအနေနဲ့လည်းရင်ကမရှိခဲ့ဘူးအခုတော့မရှိမှလိုက်တဲ့အတွက်ပြန်တွေးလို့ကြည့်ရင်နတ်သမီးကိုခင်မင်တဲ့လောဘဆိုတဲ့ပရိယုဌာနစိတ်ဖြစ်နေပြီအပင်ပေါက်နေပြီအဲ့တော့သူ့မတွေးမိခင်ကနတ်သမီးကိုခင်မင်တဲ့လောဘလေးဟာအမြင့်အနေနဲ့ရှိနေလားမတွေးမိခင်လေမြင်ပြီးတော့ပြန်မတွေးမိသေးခင် ပရိယုဌာနအနုတ္တရအနေနဲ့ရှိမနေဘူးလားအမြင့်မျိုးစေ့အနေနဲ့ရှိနေတယ်အဲ့ဒီအမြင့်မျိုးစေ့အနေနဲ့ရှိနေတဲ့ခင်မင်မှုဆိုတဲ့လောဘလေးဟာနတ်သမီးမြင်တော့ကမှတ်လိုက်လို့လားမမှတ်လိုက်လို့မမှတ်လိုက်လို့ဖြစ်တာနော်ကဲအခုနပြောသလိုမြင်နေမြင်နေတဲ့ဒုစတဲ့ပြောင်မှတ်လိုက်တော့မို့လို့နတ်သမီးမလဲမသိဘာမှလဲမသိမြင်ရတဲ့အရာပဲလို့သိတဲ့အချိန်မှာခင်မင်းနဲ့ပရိယုဌာနလောဘကိလေသာမဖြစ်ဘူးနော် ကဲတခါပြန်ပြီးတော့ဖောင်းတဲ့ဘိန်းနဲ့မှတ်လို့တခါပြန်ပြီးအဲ့ဒီမြင်နာကြီးပြန်စဉ်းစားမိတဲ့အခါကျတော့ကောပရိယုထနာလောဘဖြစ်သလားမဖြစ်ဘူးဆိုရင်အဲ့ဒီမှာအပင်မပေါက်တာထောက်တဲ့ဖြင့်အဲ့ဒီမှာမတွေးမိခင်ကလည်းပဲဒီပရိယုထနာအပင်ရဲ့မျိုးစိပေါက်တယ်လို့ဆိုမလားမပေါက်ဘူးလို့ရှိတယ်လို့ဆိုမလားမရှိဘူးလို့ဆိုမလားမရှိဘူးအဲ့ဒါအာရမဏနုပြခေါ်တယ်အာယုံကိုအကြောင်းပြုပြီးတော့ဝင်ပြီးတည်ရှိနေတယ်အနုတရာ မရှိမှတ်တဲ့အခါမှာမရှိမှတ်တဲ့အခါမှာမရှိမှတ်မိတဲ့အာယုံအကြောင်းပြုပြီးတော့အမြင့်မျိုးစေ့လေးဟာဝင်တီးကိမ့်သွားပြီနော်အဲ့ဒါလေးကိုနောက်တစ်ချိန်ချိန်မှပြန်စဉ်းစားမိရင်အပင်ပေါက်လာမယ်ပရိယုဌာဏဖြစ်မယ်ဘာကြောင့်လဲဆိုတော့အဲ့ဒီအာယုံကိုမြင်စဉ်ကြားစဉ်တုန်းကမရှိမှတ်မိလို့အနုတ္တယအနေနဲ့အမြင့်မျိုးစေ့အကြခံလိုက်ရတဲ့အတွေ့ဟောအဲ့ဒါကို အာရမဏနုတ္တယခေါ်တယ် နောက်တွေးမိတဲ့အခါမှာထဖြစ်တာကတော့ပရိယုဌာဏကိလေသာအဲ့ဒါမတွေးမိခင်မှာပရိယုဌာဏမဖြစ်သေးပေတော့လည်းပဲတွေးများမတွေးမိလိုက်နဲ့တွေးမိလိုက်တာနဲ့တကယ်နဲ့ထထဖြစ်လိုက်မယ်အပင်ပေါက်လိုက်မယ်လို့ရွယ်ထားတဲ့အမြင်မျိုးစိအဲ့ဒီအမြင်မျိုးစိအနုတ္တိယကိုအာရမဏအနုတ္တိယခေါ်တယ် သူဟာအစမထင်တမနာကလေးကခန္ဓာတဏ္ဍမှာဝင်လာတာတည်ရှိနေတာဟုတ်ကလားမဟုတ်ဘူးအခုနတ်သမီးဆိုတဲ့အာယုံကိုမြင်ပြီးမှဒီအာယုံအကြောင်းပြုပြီးတော့ဝင်တည်ရှိလာတယ်အမြင့်မျိုးစေဒါကြောင့်သူ့ကိုဘာခေါ်လဲအာရမဏနုတ္တိယသိကြပါလားဒါတော့မြင်နေမြင်နေလို့အတင်းရှိမှလိုက်တဲ့အခါကျတော့အဲ့ဒီအာရမဏနုတ္တိယအမြင့်မျိုးစေအကြခံလိုက်ရသေးလားမခံရတော့အာရမဏနုတ္တိယကိုဘာကပယ်သလိုက်တယ်လဲ ဝိပဿနာဉာဏ်ဟောဟုတ်ပြီလားအာရမဏနုတ္တိယကိုဘာပဲတတ်တယ်လဲဝိပဿနာဉာဏ်ပန္တာနာနုတ္တိယခေါ်တဲ့အစမတင်ပန္တရာကစပြီးခန္ဓာအစဉ်မှာဝင်တည်ရှိနေတဲ့အနည်းမျိုးစေးအနုတ္တိယကိုတော့ဘာကပဲတတ်တယ်လဲမဉဏ်ကပဲတတ်တယ်သိကြပါလားအနုတ္တိယနှမျိုးနော်ပန္တာနာနုတ္တိယအာရမဏနုတ္တိယဒီတော့ကွဲသွားပြီအဲ့တော့အာရမဏနုတ္တိယတွေ မိမိတို့တဏ္ဍာမှာမဝင်ရအောင်ဝိပဿနာဉာဏ်နဲ့ပယ်တတ်နိုင်အောင်မပြတ်မလတ်ရှုမှတ်ပွားများယူစာအားထုတ်ကြခြင်းအပြင်ဝိပဿနာဉာဏ်ဖြင့်အာရမဏနုတ္တိရအစဉ်နဲ့ပယ်နိုင်ပြီးတော့နောက်ဆုံးမှမဲ့ဉာဏ်နဲ့တဏ္ဍာနာနုတ္တိရကိုအမြင့်ပြတ်ပယ်တတ်နိုင်ကြပါစေ